ဘက်တက်ဆွဲချက်ကြောင့်တဲ့ဆတ္တ6ခုမြောက်အန္တရဆိုတာအတွင်းသားပုဂ္ဂိုလ်တဲ့အတွင်းသားဖြစ်တဲ့လူသက်သမားနန္ဒီရာကနှစ်သက်တက်ဆွဲမှုပဲဆိုတာလည်းဟောပြီးသွားပြီဒီနေ့တည်ငါပြီးသွားပြီဒီကနေ့လက်ကြတာကတော့မိညာယံဘက်တက်ဆွဲချက်ကြောင့်ယောက်ကတဘုံရွာပြက်၃ညရွာပြက်ကုန်းဒွါရ6ပါး ရွာပြကုန်းရောက်တယ်တဲ့အဲ့ဒါဒီကနေ့ဟောရမယ်တဲ့ငွေလေးကောင်ကိုဘယင်မင်းရဲ့အမိန့်ရာထိန်းကြောင်းနေရတဲ့ငွေတင်းသမားဟာငွေတွေအိပ်ပျော်နေတဲ့အခါငွေကြီးတွေတာချပြီးတော့ထွက်ပြေးတယ်အာနာဖီဇံမှုနဲ့ဘယင်မင်းမြတ်ကသူ့ကိုတတ်နိုင်တဲ့ပုဂ္ဂိုလ်တွေ့ရအသက်တတ်ဖို့ကြီးညာတဲ့အခါကျတော့သူ့ရဲ့ရန်သူကြီး၅ဦးပေါ်ထွက်လာတယ် ရန်သူကြီး၅ဦးလည်းတွေ့ရတတ်ဖို့ရမိန်ပေးလို့ရန်သူကြီး၅ဦးလည်းနောက်ကလိုက်ငွေကြီး၄ကောင်ကလည်းနောက်ကကြိုက်ဖို့ရသူသွားရအနက်ခံပြီးတော့လိုက်လာတယ်တဲ့ငွေဒိန်းယောက်ျားကပြေးနေရတယ်ဒီလိုပြေးနေရမှာသူ့ရဲ့မိတ်ဆွေဖြစ်တဲ့ငယ်ပေါင်းကြီးပေါ်အင်မတန်ရင်းနှီးတဲ့ပုဂ္ဂိုလ်ကလည်းဘယင်မင်းမြတ်ကဘုဒ္ဓဘုရား သူ့လည်းယာတုဌာဏနရပြီးမယ်ဆိုပြီးတော့သူလည်းတွေ့ရတတ်တတ်ဖို့လွတ်လိုက်တယ်တဲ့အဲ့ဒီလူကလည်းနောက်ကအဝေးကသတင်းပို့ပြီးတော့ပူပြီးတော့တတ်ဖို့ရအထုတ်တယ်တဲ့အဲ့ဒီလိုထွက်ပြေးနေရတာနောက်ကမွေလေးကောင်ကလည်းတွေ့ရကြိုက်မယ်ဆိုပြီးတော့လိုက်နေတယ်သူတ္တသမားကြီး၅ယောက်ကလည်းတွေ့ရတတ်ဖို့ရလိုက်နေတယ် သူရဲ့မိတ်ဆွေဖြစ်တဲ့အင်မတန်ယဉ်ဤတဲ့ပုဂ္ဂိုလ်ကလည်းပဲယာတုဒါနန္ဒရတွေမမောပြီးတော့ဝိယတတ်ဖို့ယာသူကလည်းပူပေါင်းပြီးတော့တတ်ဖို့ယာချော့ပြီးပူပေါင်းတတ်ဖို့ယာသူကလည်းနောက်ကလိုက်လာတယ်အဲ့ဒါတွေတည်င်းကြရတာနဲ့ငွေဒိန်းယောက်ျားကအင်မတန်ကြောက်ပြီးတော့ထွက်ပြေးနေရတယ်ဘေးရောက်သွားတော့ဆိုတော့ရွာပြက်ကုန်းရောက်သွားတယ်တဲ့ အိမ်ကြောင့်အိမ်ရှိတဲ့ရွာပြကုန်းရောက်သွားတယ်ရှိကလူနေအိမ်ကြီးလူတွေနေတဲ့ရွာအခုတော့အကြောင်းတစ်ခုခုကြောင့်မနေနိုင်လို့ရွာစွန့်ပစ်ပြီးတော့တခြားကို လူတွေထွက်ပြေးသွားတဲ့လူမရှိတဲ့ရွာကိုရောက်တယ်ရွာပြကုန်းခေါ်တာပေါ့တုံညကာမတုံညလူစိတ်နေတဲ့ဘာမှလူမရှိတဲ့ကာမရွာလူမရှိတဲ့ရွာပြကုန်းလို့မြန်မာလူကတော့ ဒီလိုပဲဘာသာပြန်ရတယ်အဲ့ဒီရောက်သွားတယ်တဲ့ရောက်သွားတော့ဘုံဘပန်ပန်နဲ့ဒီရွာဖြစ်ရင်စားစရာတွေတောက်စရာတွေရကောင်းပါရဲ့ဆိုပြီးရွာထဲဝင်သွားတော့လူတယောက်မှမတွေ့ဘူးတဲ့အဲအိမ်ဒီမှာတက်ကြည့်တော့လေလူတယောက်မှမတွေ့အသုံးဆောင်လည်းဘာမှမတွေ့ဦးရီခွက်တွေဖွင့်ပြီးနှိုက်ကြည့်တော့လေ အိုးတွေကွက်တွေထဲမှာလည်းဘာမှမရှိဘူးတဲ့ရေတောင်တောက်စရာမရှိဘူးရွာကလူမရှိတဲ့ရွာဖြစ်နေတယ်အဲ့တော့မူလကဒီရွာဖြစ်ရင်အာကိုစရာဖြစ်မှာပဲစားဖို့တောက်ဖို့ရာတွေတဇတဇရမှာပဲလို့အာကိုတကြီးနဲ့ဝင်လာတာဘာမှအာကိုမရတဲ့ရွာပြက်ဂုံကြီးဖြစ်နေတာကိုသိရတယ်အဲ့ဒါကဘာတုံးဆိုလို့ရှိရင်ဓာရ6ပါးတဲ့ မြတ်စွာဘုရားရဲ့ညွန်ကြားတဲ့အရာနဲ့ဝေလေးကောင်းတဲ့တူတဲ့မဟာဘုတ်လေးပါးကိုလည်းလွန်မြောက်အောင်တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာယောဂီပုဂ္ဂိုလ်တွေပါပဲမိမိတို့တန်တမာရှိတဲ့ပဒဝီဒေဇောအာဘောဝါယောဆိုတဲ့ဓာတ်ကြီးလေးပါးကိုကြောက်ပြီးတော့ဒီဓာတ်ကြီးလေးပါးဖောက်ပြန်ပြီးတော့ဘဝတိုင်းဘဝတိုင်းလည်းသိခဲ့လာပြီ ယခုဘဝမှာလည်းဒီနေ့ကြရင်ဒီတကြီးလေးပါပေါက်ပြန်ပြီးတော့သိရလိမ့်မယ်နောက်နောက်သောဘဝတွေမှာလည်းကိလေသာမကင်းသေးရင်ဘဝတွေကရှိနေသေးတော့ဖြစ်လာတဲ့ဘဝမှာဓာကြီးလေးပါးကတော့အရင်ကံရှိရမှာကိုယုတ်ကြည့်တဲ့ဘုံဆိုရင်ရှိရမှာပဲအဲဒီဓာကြီးလေးပါးဘောက်ပြန်ပြီးအဲဒီဘဝတွေမှာလည်း ဒီလိုပဲသေးသေးပြီးသွားရအောင်မယ်ဆိုတော့မွေကြီးလေးကောင်ဟာဘဝတိုင်းဘဝတိုင်းလိုက်ကြိုက်နေတာနဲ့တူတယ်ကြောက်စရာကောင်းတယ်လို့မွေကြီးလေးကောင်ကြောက်တယ်လို့ပဲမိမိတို့ခန္ဓာမှာရှိတဲ့ပဒဝီအာဘောဒေဇောဝါယောဆိုတဲ့ဓာတ်ကြီးလေးပါးကိုကြောက်ပြီးတော့တရားအထုတ်ကြရတာကို ဒီမှာယောဂီပုဂ္ဂိုလ်တွေတရားအထုတ်တယ်ဆိုတာဒါပဲတရားမဟုတ်ဘူးမိမိတို့တန်တမရှိတဲ့အကြီးလေးပါးကိုကြောက်ပြီးတော့အထုတ်နေရတာမကြောက်ရင်တော့အထုတ်စရာမလိုဘူးအဲမကြောက်တဲ့ပုဂ္ဂိုလ်တွေကသိကျင်တဲ့သိကိစ္စမရှိဘူးဆိုရင် သူကတော့အထုတ်စရာမလိုဘူးအခုတော့ဒီဓာတ်ကြီးလေးပါး ဘဝတိုင်းဘဝတိုင်းလိုက်ပြီးတော့ပေါက်ပြန်ပြီးတတ်နေတယ်ဓာကြီးလေးပါမူကြီးလေးကောင်းနဲ့တူတယ်အင်မတန်ကြောက်စရာကောင်းတဲ့တရားတွေပဲဓာကြီးလေးပါကိုကြောက်ရွံ့ပြီးတော့အခုတရားအထုတ်နေကြတယ်တဲ့သစ္စာဘုရားဟောကြားတဲ့ခန္ဓာ၅ပါးဟာလူတ္တသမားကြီးတွေတဲ့ခန္ဓာ၅ပါးကောင်းနေတဲ့ခါလည်းပဲ တတ်တတ်တဲ့သဘောရှိတာပဲနောက်ဆုံးတစ်နေ့ကြရင်ဖောက်ပြန်ပြီးတော့ခန္ဓာ၅ပါးတွေကတစ်ပါးဖြစ်စီနှစ်ပါးဖြစ်စီသုံးပါးလေးပါး၅ပါးလုံးဖြစ်စီဖောက်ပြန်ဖြစ်စီပြီးတော့တတ္တဝရိယတေရတယ်တဲ့ခန္ဓာ၅ပါးမပေါက်ပြန်ရင်တော့ तू မသေးသေးဘူးအဲပေါက်ပြန်လို့သာသေးသွားတာခန္ဓာ၅ပါးမပေါက်ပြန်ပဲမနေဘူး ဒီနေ့ကြာရင်တော့ဖောက်ပြန်ရမှာပဲခန္ဓာ၅ပါးရှိနေတဲ့ပုဂ္ဂိုလ်ဆိုရင်ဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်အခုခန္ဓာ၅ပါးဒီနေ့ကြာတော့ဖောက်ပြန်လာတာပဲလူခန္ဓာဘယ်လိုကျမ်းမာရေးတွေဂယုဆိုင်ဆိုင်ဘယ်လောက်ပဲဂယုဆိုင်ဆိုင်နေနေအသက်ရှည်အောင်လို့အသက်ရှည်စည်းတွေနဲ့စည်းတွေဝါးတွေနဲ့ဘယ်လိုပဲပြင်းနေစေကမူဒီနေ့ကြာရင် ဒီခန္ဓာ၅ပါးဟာဘောက်ပြန်ပြည့်စည်ရတာမဘောက်ပြန်မပြည့်စည်တဲ့မနေဘူးတဲ့ဒီသူကတော့အိုမင်းပြီးတော့လဲဘောက်ပြန်ပြည့်စည်တတ်တယ်တနေ့ကြရင်ပြည့်စည်ရတာပဲတဲ့ဒီမနေနိုင်ဘူးတဲ့လူခန္ဓာတမဟုတ်ဘူးတဲ့နတ်ခန္ဓာတွေလည်းပဲတနေ့ကြရင်ဒီလိုပဲပြည့်စည်ရတာပဲမြမခန္ဓာတွေလည်းတနေ့ကြရင်ပြည့်စည်ရတာပဲ ရုပ်ခန္ဓာသာမဟုတ်သေးဘူးနာမ်ခန္ဓာတက်တဲ့အရူပဘုံတွေစိတ်ကြီးတဲ့စေတသိက်နံတရားတွေကြီးတဲ့ဖြစ်နေတဲ့အရူပဘုံကရှိသေးတယ်အဲ့ဒီခန္ဓာတွေလည်းဒီနေ့နောက်ဆုံးကြရင်ပြည့်ရတာပဲတဲ့ဒီတော့ဒီခန္ဓာ၅ပါးသုတ္တသမာကြီး၅ယောက်နဲ့တူတယ်သုတ္တသမာကြီး၅ယောက်တွေ့ရတတ်မယ်လို့လိုက်နေတယ်လို့ပဲတဲ့ ကတနေ့ကြရင်ဒီခန္ဓာ၅ပါးဖောက်ပြန်ပြီးတော့သိကြမှန်သိခဲ့လာပြီရည်ရည်သောဘဝတွေကလည်းသိခဲ့ပြီယခုဘဝလည်းတနေ့ကြတော့ဒီလိုပဲသိရမှန်အခုအသက်ရှိပြီးတော့နေကြတဲ့ဆိုတဲ့ပုဂ္ဂိုလ်တွေဟာဒီခန္ဓာ၅ပါးဖောက်ပြန်တော့သိကြရမှာတွေတဲ့သိလဲသိသွားပြီအဲ့ဒီခန္ဓာ၅ပါးဖောက်ပြန်တာပဲဈေးယုံတွေမှာ အစကတည်းကမကြမ်းပါလို့ဈေးုံတက်နေတာသေလူသေကနီးတွေတချို့ပုဂ္ဂိုလ်တွေရှိတယ်အဲ့ဒါတွေနောက်ဆုံးတစ်နေ့ကျတော့ဈေးကုလို့မရတော့သေကြတယ်ခန္ဓာငါးပါးဖောက်ပြန်ပြီးပျက်စီးပြီးသေတာပဲသုတ်တန်တင်းကြိုင်သွားပြီးစောင့်နေမတားရီမတားရီချလာတာ သေလာတာတွေဟာခန္ဓာ၅ပါးပျက်စီးပြီးတော့သေရာတွေကြီးပဲတဲ့ဒီခန္ဓာ၅ပါးပေါက်ပြန်ပြီးသေတာတွေတဲ့မိလောင်လို့သေသည်ဖြစ်စေရေနစ်လို့သေသည်ဖြစ်စေဘာကြောင့်ပဲသေသည်ခန္ဓာ၅ပါးပေါက်ပြန်ပျက်စီးလို့သေရတာပဲအဲ့ဒီခန္ဓာ၅ပါးဟာရည်ရည်သောဘဝတွေကလည်းပေါက်ပြန်ပျက်စီးပြီးတတ်ခဲ့လာပြီယခုဘဝလည်းဒီနေ့ကြတော့တတ်အောင်မယ် နောက်နောက်သောဘဝဒီမှာလဲကိလေသာမကင်းသေးရင်ဘဝအတ္တိဖြစ်ရတယ်ဖြစ်ရဖြစ်ရဘဝမှာဒီလိုခန္ဓာ၅ပါးဒီနဲ့ပဲဒီခန္ဓာ၅ပါးဒီပေါက်ပြန်ပြီးဒီနေ့ကြလို့ရှိရင်ဒီလိုသေးသေးပြီးသွားရမယ်ဟာဒီကြီးပဲဒါတွေမြင်ပြီးခန္ဓာ၅ပါးသုတသမကို ကြောက်သောအခြင်းဒီခန္ဓာ၅ပါးကလွတ်မြောက်အောင်တဲ့အခုတရားအထုတ်ရတယ် တရားအထုတ်နေတဲ့ပုဂ္ဂိုလ်တွေဟာခန္ဓာ၅ပါးဒီဟုသော သူတ္တမကြီးတွေကြောက်လို့အထုတ်နေကြတာတဲ့ဒီတဲမှာနန္ဒီရာကခေါ်တဲ့နိသက်တက်ဆွဲမှုတဲ့သူကတော့ငငယ်ငငယ်ကလေးကအင်မတန်ရင်းရင်းနီးနီးပေါင်းလာတဲ့မိတ်ဆွေတွေနဲ့တူတယ်သူကပေါင်းပြီးတော့တတ်တတ်တယ်နေရာတကာမှာသူကနှစ်သက်သာယာမှုတွေရှိနေတော့ ဘဝတည်တည်ထကတကဖြစ်ရတယ်ဖြစ်တိုင်းဖြစ်တိုင်းဘဝဒီမှာသိရတာဟာသူ့ကြောင့်ပဲတဲ့ဘဝတည်ဖြစ်ရတယ်ဆိုရင်နန္ဒီရာက ရှိနေလို့ပဲနှစ်သက်တရားမူကလေးကြောင့်သူကဖျားယောင်ပြီးတော့ဘဝတည်ကိုဆွဲဆောင်သွားတယ်လို့ပဲရောက်ရဘဝကြာတော့သိရပြန်နေတဲ့နန္ဒီရာကကလည်းပူပေါင်းပြီးတော့တတ်နေတာပဲတဲ့ဒီတော့ နန္ဒီရာကဒီဟုသောမိတ်ဆွေရင်းနဲ့တူတဲ့သူတတမကိုလည်းကြောက်ရွံ့သောအပြင်ယခုတရားအထုတ်နေကြရတယ်ဒီလိုအာယုံတွေနှစ်သက်တရားမှုတွေမဖြစ်အောင်အမြဲတမ်းအထုတ်ကြရတယ်အဲ့ဒါမွေရင်းယောက်ျားပြည်တာနဲ့တူပါတယ်တဲ့နောက်ဆုံးပဲရောက်လာတုံးဆိုတော့အခုပြောမဲ့ရွာပြကုန်းရောက်လာတယ်သုံညောကမောတိ ခောဘိကဝေဇန္နိတံဣဇတိကနံအာယရဏနံအရိဝဇနံရွာပြေကုံဆိုတာတရားမဟုတ်ဘူးတဲ့မိမိတို့တန်တမရှိပြီးတော့နေတဲ့အာယရဏ6ပါးတဲ့အတွင်းအာယရဏ6ပါးအဲ့ဒီအတွင်းအာယရဏ6ပါးရဲ့အမိပဲတဲ့အတွင်းအာယရဏ6ပါးဆိုတာအာယရဏဆိုတာလဲပါဠိစကားပဲ မြန်မာစကားနဲ့သူတို့အမည်တခုပြောလိုက်ရင်ဒီဒိဗေကဒီမြင်နေရာတွေလည်းလွဲသွားနိုင်တယ်အာယတနာအာယတနာလို့ပဲပြောရတယ်အာယတနာဟာသူ့အနဲ့ဒိဗေနဲ့ဘောမဲ့ဆိုရင် အာယတနာဆိုတာဟာစိတ်စေတသိက်တို့ဤဖြစ်ရာဒါနာတဲ့ဒီလိုလဲရတယ်စိတ်စေတသိက်တို့ဤဖြစ်ကြောင်းတရားတဲ့ဒါလိုလဲရတယ်စိတ်စေတသိက်တို့ဤအလုံးလုံးရာဒါနာ အလုတ်လုံးအလုတ်ယုံလဲဖြစ်သည်တဲ့ဒီလိုလဲရတာပဲသူကအနက်တွေအများကြီးရှိတာပဲဒီတော့အာယတနာဟာအာယတနာပဲဒါပေါ့စိတ်စေတသိက်တွေဖြစ်ကြောင်းတရားပဲလို့တာမညဒီလိုမှတ်တာစိတ်စေတသိက်ဖြစ်မှုရာတွေဘာတွေတုံးဆိုတော့ပါဠိလိုတော့ဇက္ကုသောတကာဏဇိဝါကာယမနာတဲ့ကြောက်ကူရှိပါတယ် မြမလူဆိုရင်မျက်စိနာနှာခေါင်းလျှာကိုယ်နှလုံး၆ခုအဲ့ဒါမှတ်ဖို့ရခေါင်းကနေပြီးတော့အတက်ဆုံးကမျက်စိမျက်စိအောင်နာကနည်းနည်းလေးကြတော့နာအဲနာရဲ့အောင်နာနည်းနည်းကြတော့နှာခေါင်းနှာခေါင်းရဲ့အောင်နာကပါးစပ်တွေကရှိတဲ့ရှာပြီးတော့တကူလုံးကိုပြီးတော့ကိုယ်နှလုံးစိတ်နှလုံးဒါ၆ခုပါပဲ မျက်စိနားနှာခေါင်းလျှာကိုယ်စိတ်စိတ်နှလုံးအာယနာ6ပါးတဲ့စိတ်စေတသိက်တွေဖြစ်ကြောင်းဖြစ်ရာတရားတွေပဲတဲ့စိတ်စေတသိက်တွေဖြစ်ဖို့ရာအကြောင်းတရားတွေစိတ်စေတသိက်တို့ဤဖြစ်ရာဌာနတွေလည်းဟုတ်တယ်တဲ့စိတ်စေတသိက်တွေအလုံးလုံးရာဌာနတွေလည်းဟုတ်တယ်တဲ့နေရာတွေမျက်စိဆိုတာက မြင်မှုစိတ်စေတသိက်တို့ကဖြစ်ကြောင်းတရားပဲမျက်စိမရှိမမြင်နိုင်ဘူးဒါကထင်ရှားတယ်မျက်စိမရှိတဲ့ပုဂ္ဂိုလ်မြင်လို့မရဘူးမမြင်နိုင်ဘူးမျက်စိရှိမှပဲမြင်နိုင်တယ်ဒီတော့မြင်မှုစိတ်စေတသိက်တွေမြင်မှုနံတရားတွေဖြစ်မှုရာကြောင်းတရားပဲတဲ့အဲ့ဒါဟာမျက်စိတဏှိအပြင်မြင်တဲ့စိတ်စေတသိက်တွေဖြစ်ရာဌာနဒီမှာဖြစ်တာပဲ ဟုတ်တယ်မြင်တဲ့စိတ်စေတသိက်တွေအလုံးလို့ရဒါနမြင်မှုကိစ္စဒီကနေပြီးလုံနေတာ မြင်မှုကိစ္စတွေအခုအလုံးယုံနေမှာအလုတ်သမားတွေလှုပ်လှုပ်နေတယ်လို့ပဲအစဉ်ကို မြင်တဲ့ကိစ္စမှာမျက်စိကနေပြီးအလုတ်လှုပ်တာပဲဒီပြနေရာကနေပြီးမြင်လို့မဖြစ်ဘူးအဲ့ဒါလှုပ်လို့ရဌာနလည်းဟုတ်တယ်အဲ့ဒါကြောင့်မျက်စိဟာအာယရဏတကူပဲတဲ့ မျက်စိကပါဠိလိုတော့ဇက်ကဇက်ကုအာယရဏလို့ခေါ်တယ်ဇက်ကုနဲ့အာယရဏပေါင်းလိုက်တော့ဇက်ကယရဏလို့ပါဠိကလေးကဒီလိုတွဲပြီးတော့ဖြစ်နေတယ်မြန်မာလိုတော့မျက်စိဆိုတဲ့ဖြစ်ကြောင်းတရားမျက်စိဆိုတဲ့ဖြစ်ရာဌာနမျက်စိဆိုတဲ့အလုတ်ယုံကြီးလို့သူတို့ဆိုရမှာပေါ့မျက်စိဆိုတဲ့ဖြစ်ကြောင်းတရားဆိုတော့မြင်မှုဖြစ်ကြောင်းပေါ့ မြင်မှုတရားတွေဖြစ်ကြောင်းမျက်စိဤဖြစ်ရာဒါနမြင်မှုဤတရားဒါနမျက်စိအလုတ်ယုံမြင်မှုအလုတ်ယုံပေါ့မျက်စိမှာတော့မြင်မှုတွေကဒီမှာအလုတ်လုတ်တာကိုအဲ့ဒါမျက်စိအာယတနာအဲနာအာယတနာပါဠိလေပါဠိလိုလည်းဟောမှ ပါဠိလိုမပါလို့ရှင်တချို့ကတရားမှတ်မတည်းမသိဘူးပါဠိတွေကအတန်ကလေးနဲ့တချို့ကတရားမှတ်တယ်အဲဒီတိုင်းမြန်မာလိုရိုးရိုး အတိတ်ပဲနားလည်တာလေးတွေဆိုရင် तू ကတရားမမှတ်ဘူးရက်တက်ကစကားနဲ့ဆိုရင်ရက်စကားပဲတင်းနေတယ်တရားမှမသိဘူးတချို့ကပါဠိတွေကပါဠိအမည်လေးနဲ့ဆိုမှဓမ္မတရားဆိုပြီးသဘောကျတယ်အဲ့ဒါလေးအမည်လေးမှတ်ရမယ်သကုအာယတနာသောတအာယတနာကာနအာယတနာဇီဝအာယတနာကာယအာယတနာမနအာယတနာအချက်ခုရှိတယ်အများအပြည့်နဲ့ရနေကြပါတယ် ဒါပေမဲ့ဘုန်းကြီးကအာတိဝိသောမတ်တုတ်ထဲမှာဒီလိုပဲပြပြလေးဟောနေတယ်မှတ်လည်းမှတ်မိအောင်လို့ အကုန်လုံးမှတ်မိအောင်လို့ဒီမှာရုပ်တွေနာနေပြပြချင်းပဲဟောနေတာမမှတ်မိတာမတတ်နိုင်ဘူးဘုန်းကြီးဟောတာတော့မှတ်မိအောင်လို့ပဲဟောနေတာပဲမှတ်မိအောင်နားလည်အောင်မေးလို့ရှိရင် ပြောတတ်အောင်ဟောနေရတယ်တဲ့ အာတိဝိသောမသုတ်တန်ကြီးကိုမြတ်စွာဘုရားဟောကြားတော်မူတဲ့အတိုင်းနဲ့မြတ်မာနဲ့ကဘာသူကဘာသားတွေအလုံးသိအောင်နားလည်အောင်သဘောပေါက်အောင်ဟောကြားခဲ့တဲ့တရားတော်ကြီးကိုကျေးဇူးရှင်ပါတိဆရာတော်ဘုရားဟောကြားတဲ့တရားတော်ကိုနာယူမတ္တာဟောကြားတင်ပြပို့ကြနေကြသောကျွန်ုပ်တို့ဤလောကီယုံနာခန္ဓာအယနာဓာတ်တရားတို့သည်၎င်းတလောကလုံး တကဘာလုံးမှာရှိတဲ့တတ္တဝါအလုံးတို့ဤလောကီယုံနာခန္ဓာအာယနာတတရားတို့သည်၎င်းဖြစ်ခြင်းပြည့်ခြင်းအိုခြင်းနာခြင်းသေခြင်းနှိမ့်ဆက်တဲ့ဆင်းရဲအစစ်မှန်ဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာခန္ဓာပြည့်အောင်တည်ထောင်ပြီးတဲ့တဏှာ၃ပါးတဏှာ၆ပါးတဏှာ၁၀၈ပါးကသမှုတရားသစ္စာ ထိုတဏှာချုပ်ရာငြိမ်းရာအေးရာဖြစ်တဲ့နိဗ္ဗာန်ချမ်းသာမြတ်ကြီးကនិရောဓသစ္စာနိဗ္ဗာန်ရောက်ကြောင်းမကင်ရှိတံတတိပဒံမြတ်တရားနှင့်မြတ်သောဒါနမြတ်သောသီလမြတ်သောဘာဝနာမြတ်သောဝေယဝစ္စမြတ်သောသာသနာပြုမြတ်ကောင်းမှုတွေကမကသစ္စာလို့သစ္စာ၄ပါးတရားသိမြင်၄ခြင်း၄ခါသိမြင်ကြပါသဖြင့် မဲ့ဝင်ဖို့ဝင်နိဗ္ဗာန်မြင်ကတန်တီဒုက္ခဝိမု ക്തി ယတာကိုစီကိုငါခံစားနိုင်ကြလို့မို့ဟိုမှာတောင်းကန်းအေးချမ်းသောနေမြေမှာကိုစီကိုငါပျော်မွေ့နိုင်ကြပါစေကုန်သတည်းသာဓုသာဓု